လွန်ခဲ့တဲ့ဒီအနည်းငယ်ကသာရဏိယ106ပါးရဲ့မေတ္တာကာယကသာရှိဖို့မေတ္တာဝစီကံသာရှိဖို့ပါနှစ်ပါးတော့ချုပ်ပြီးတော့ဟောပြီးတော့ပါပြီဒီအပြင်ကြောက်လာတော့မေတ္တာမနောကံပါပဲမေတ္တာမနောကံအကြောင်းဒီဆက်ပြီးတော့ဆွေးနွေးကြည့်ကြရအောင် သာသွားကတော့မထူးရပါဘူးကာယကံမှာဝစီကံမှာနေရာမှာမနောကံမှာလေးဒါလေးကြောင်းရထည့်တာပါပဲအခြားသာသွားကတော့အတူတူပဲကုလသဗ္ဗံဘိက္ခွေဘိက္ခုနောဝိတမနောကမ္မပฏิပတ်တိတံဟောတိသဗ္ဗမဇာရိအာဝိကျေဝရဟောကြာ တိယဝိဓမ္မောသရဏီယောတိယကရဏောဂရုကရဏောသံဃာယအဝဒာယသလကိယတိကိဘာဝယသဝတတိသာဝတိဒီပေါင်း2000ကျော်လောက်ကသက်သာရကိုယ်တိုင်ကိုသိနေရပြီးတော့ပြောကြတာပါပဲဒီကုရုတဖန်လဲသမျိုးသောသရဏီယတရားကတော့ ဒီဟန်အပါဝင်အားလုံးအတူနေပုဂ္ဂိုလ်တို့အဖို့ပါလေတရားရှင်လက်ရင်းလုံးပေါ်ယူမှာမေတ္တာတော်ကံဆန္ဒရှိလို့လေမေတ္တာနဲ့အရှင်နဲ့အသိနဲ့ကြံကြည်ဖို့ဟာမျက်မှောက်မှာရောမျက်ွယ်မှာရောဖြစ်ရှိ ရှင်ရမယ်ဆိုတာရှိရှိရှင်ရမယ်ဆိုတာဒီစိတ်ရဲ့စัญญาရည်တည်နေရမယ်ဆိုတဲ့သဘောမျိုးပါပဲစัญญาရည်တည်နေရမယ်ဆိုတာသူ့နေရာနဲ့သူအဲဒီမေတ္တာဘုလောကမစွန့်လို့ရဘူးလို့ဒီလိုဆိုပါရတာအဲဒီလိုအဲသက်သာကြဝင်ကြပါပဋိသင်္ဍိတာနဲ့ကုသရမြတ်အခါကထာမှာ ပြတ်ဆိုထားတဲ့အတိုင်းပေါ့လေမေတ္တာပွားဖို့ရတော့သတိလုံးပေါ်အတူလေးပုဂ္ဂိုလ်ကိုအဓိကထားပြီးတော့အဝေယဝန္တုယံပိကိယပါတိဆိုအပြပကြဝန္တုစိတ်ကျေကိယပါတိ အနိကာမံကိုရှင်းပြရပါစေသုခိအတ္တနာပရိဟာရံတိကိုသိနေပြကျမ်းမာစွာနဲ့မိမိရဲ့ခန္ဓာဝင်ကြီးလေးလံတဲ့ခန္ဓာဝင်ကြီးပေါ့လေသက်သက်သက်သာလေးဆောင်ကြည့်ရပါစေဆိုတော့တဲ့မေတ္တာပို့ဖို့လေးပြတ်သွားတယ်တဲ့မေတ္တာပို့ဖို့က ကုသိုလ်ကြီးသာမကုသိုလ်ကြီးမေတ္တာပို့တာမျိုးလည်းရှိပါလား။ဆံရအောင်မေတ္တာပို့တာမျိုးလည်းရှိပါလား။ကုသိုလ်ကြီးပါရမီကြီးကတော့ဘယ်လိုနည်းနဲ့ပဲဖြစ်ဖို့ဖို့ဘလို့ပဲဖို့ဖို့ပေါ့လေ။ကုသိုလ်ကြီးဖြစ်နေတာပါပဲ။ဆံရအောင်ပေါ်တဲ့နေရာတော့အဲ့ဒါကိုသက်သက်ရှင်းနေပြီးတော့ကြာမှရှင်းမှာပါပဲ။ဘုဒ္ဓရာဌာနမှာတော့ ကုသိုလ်ဖြစ်ပါရမီဖြစ်ကိုယ်အနေထားမျိုးပါအဲဒီကုသိုလ်ဖြစ်ပါရမီဖြစ်ပုဂ္ဂိုလ်လေးတော့ပဲရရှင်းနေကြနိုင်ပါပါနောက်ထပ်တော့လည်းသိကြမှာသံဖြစ်အောင်ပေါ်တဲ့နည်းတွေပေါ့လေသိပြီးတော့ရှင်းနေကြပါဦးမယ်ဘုရားပဋိသမ္မိတာနဲ့ပါဠိတော်နည်းရတယ်ဘုရားမှာပြထားတဲ့အတိုင်း ဒီရင်းကြီးတဲ့ပေါ့လေစိတ်ဆက်ဆက်နေပေါ့လေဒီလိုမေတ္တာပို့တာကိုပဲမေတ္တာဖြန့်တာကိုပဲမေတ္တာစိတ်တည်ထုတ်တာကိုပဲမေတ္တာမနောကလို့ခေါ်ပါတယ်အထူးရုပ်ကတော့အခြားသူတရားကိုပဲဖြစ်စေသူတရားအဖြစ်စေပေါ့လေအများအားဖြစ်စေ ချမ်းသာကြည်လို့ကျမ်းမာကြည်လို့လည်းအနေနဲ့ပေါ့ဒီချမ်းသာရပါစေလို့တကယ်ကိုချမ်းသာကြည်လို့လည်းစိတ်ဖြစ်နေတာဟာမေတ္တာလောကမှာပဲခုနလေးမျိုးတွေကအဝေဟာအောင်တုအဝေဟာယံတိကိယပါအဝေဟာဆိုတာယံယံဆိုတာကလည်းသူကသမျိုးရှိပါတယ် မျိုးစားကတော့ကိလေသာဝေရကိလေသာယံဒုတိယမျိုးစားကတော့ပုပ္ပလဝေရပုဂ္ဂိုလ်ယံဒီမျိုးပါအဲ့ဒီရောလုံးကျင့်ပါစေလို့ဒီလိုဆိုလိုပါတယ်အထူးကတော့အနိကအသိကြတဲ့ကိလေသာယံကျင့်ပါစေလို့ဒီလိုဆိုလိုရရောက်ပါတယ်မေတ္တာရဲ့အတွင်းညာဟာ အနိကသမယဟာဒေါသပဲဖြစ်ကြည့်တတ်တဲ့ဒေါသပဲမုန်းကြီးမှုဒေါသပဲအဲဒီဒေါသနဲ့ရှင်တွဲတဲ့စိတ်အစဉ်ပဲအဲဒါမေတ္တာရဲ့အနိကပဲအဲဒီကကိလေသာဝေရလို့ခေါ်ရတယ်အဲရန်ကျင်းပါတယ်ဆိုလို့ဆိုလို့ရှိရင်အဲဒီအတွင်း ကိလေသာယံကင်းပါစေလို့ဆိုလိုရရောက်ပါတယ်။ဒေါသကင်းပါစေဖြစ်တည်တဲ့ဒေါသကင်းပါစေ။မေတ္တာရဲ့စိုက်ရမဲ့စိတ်ကို၆ခက်ကပြုလုပ်တတ်တဲ့သူနဲ့သူဆက်ဆံရေးပါဟောတယ်။ကိုယ်တော်ကိုယ်တော်အောင်တစ်သက်လုံးရန်ရုံနေစားရအောင်ပါ။ရန်နေဖြစ်တော့ပြုလုပ်တတ်တဲ့အတွင်းစီရန်ကိုကင်းပါစေလို့ဆိုလိုပါတယ် သစ္စာယာကဆိုတာအနိကမြစ်စီရာအောင်ပေါ်မှာအဖြစ်ရတယ်လို့ဆိုတူတယ်မကျင်နာမှုမဟုတ်ဒေါသဆိုတာအနိကအာယုနဲ့ဆက်ပြီးတော့ဖြစ်တာများပါတယ်အဝိယအာယုပေါ်မှာဖြစ်ခဲ့ပါတယ်အတူဒီပုဂ္ဂိုလ်ဒီခန္ဓာမှာဆုံးရတဲ့ပုဂ္ဂိုလ်ရောအဲဒီပေါ်မှာဒေါသအဖြစ်များပါတယ်မေတ္တာထားတာကိုဆိုတာ သူတို့တယောက်မှာပဲဖြစ်ဖြစ်အများပေါ်မှာပဲဖြစ်ဖြစ်ချစ်ခွက်နဲ့မုန်းခွက်သူရွေးကြည့်တဲ့ကချစ်ခွက်ကိုရွေးပြီးတော့ဗောလေမကြည့်တော့လို့ရှိရင်မမြင်တော့လို့ရှိရင်တော့မုန်းခွက်ပဲမြင်နေရဲ့ဒေါသပဲလာတာပါပဲဒေါသဖြစ်တော့တာပါပဲဒေါသရှိရင်မေတ္တာဖြစ်တော့တာပါပဲဒီတော့အများပေါ်မှာ ဖြစ်ကြလေးတွေညာလို့ကြလေးတွေစီယူကြလေးတွေလေးစားကြလေးတွေအကွက်ခဲကြီးကျွေးယူပြီးတော့ဣဒ္ဓမေတ္တာနဲ့ရှင်ဟာဒေါသဖြစ်မဲ့နေရာမှာပေါ့လေအကျိုးစီးပွားလိုလားတဲ့ဆန္ဒဒီလိုတဲ့သိထားလေးတွေပေါ့ဒီစဖြစ်လာတတ်ပါတယ်ပုဂ္ဂိုလ်ရာစုဟာသူ့ရဲ့ရံပဲပုဂ္ဂိုလ်ရဲ့သူ့ရဲ့ရံပဲပုဂ္ဂိုလ်ပေါ်မှာ ကောင်းစားချမ်းသာစေလိုတဲ့ကျိုးစီးပွားလိုလားတဲ့စိတ်ဓာတ်စိတ်မထားပါဘူး။ရံမဲ့ဆိုတော့ရံမဲ့ကြည့်တဲ့သဘောပဲ။တို့တူပဲဒီကိုယ်လေးကတစ်ဖက်သားပေါ်မှာချိကွက်ကိုရွေးပြီးတော့ဒေါသဖြစ်ရမယ်၊ဒါမေတ္တာပွားရမယ်၊ဒါမုန်းကွက်ကိုကြည့်လို့ ဖြစ်စီတဲ့ဒေါသတွေဝင်လာလို့ရှိရင်အဲ့ဒီဒေါသဟာမိမိတဏ္ဍာမှာအနိကဆုံးဖြစ်လာတဲ့ဉာဏ်တွေပဲအဲဒီတံဝေရခေါ်ရတယ်မှာအဲ့ဒါလိုလိုက်ပြီးလို့ရှိရင်တော့မှာဘုရားတို့ကြည်ကြပါလေဒီစမဲ့ဆက်ဆံမယ်အစားရမယ်ဆင်းရဲတယ်မယ်သူရနေတော့လိမ့်မယ်ညာမယ်ကောက်မယ်စိတ်တိုက်ပါမယ် ရကမှုအမျိုးမျိုးတွေဖြစ်လာတော့တာပါပဲအဲဒါဒီရည်ပွားတော့တာပါပဲမထိန်တယ်လို့ရည်ပွားတော့ပြီဆိုလို့ရှိရင်ကြောက်ကြပြီးနေတော့စိတ်ကြော်တာပါပဲအဲဒီကြောက်ကြပြီးနေတော့အများကြီးတွေကလူရင်းကတော့အလေးမျိုးပါပဲကိုယ်ကိုယ်ခင်ဗျာကမှားပြီဆိုလို့ရှိရင်ကိုယ်ကိုယ်ကိုအားမရဘူးကိုယ်ကိုယ်အထင်သေးတယ် အတ္တနိဝရဘုရားဆိုပါလိကိုကိုကိုစွစွဲရအဖြစ်သေးခြင်းအဲဒီဒီပေါ့သိကြောက်ပေါ်ရပြီးတော့ဒီညို့ညို့နဲ့ပေါ့လေအစားအစားမစင်စားပြီးအောင်ဖြောက်ချက်ထားနိုင်တယ်လို့ဒီကလေးခါကျတော့ပေါ်ရဲအရာငါမှားခဲ့ပြီဆိုတော့မှားခဲ့လို့မှားလာလိုက်တဲ့အတွက်ကျေဒုက္ခကြီးရောက်တော့မှာပဲဆိုတော့ဒီအယုံမြင့်ကြီးဖြစ်လာတဲ့အခါအာကြီးကြောက်တာပဲ ဒုတိယရောက်တဲ့ဘွေရတော့ပရာဏိဝါဒမရဘုန်းကြီးအကဲ့ရခါတာသူတို့ချင်းပညာရှိတော်ကောင်းတွေအကဲ့ရခါတော့အဲ့ဒါပဲရောက်ဖွယ်ရပြီးလို့ဆိုပါပဲဒီတော့လောကီဥပဒေနဲ့ဆက်ရည်ပြီးဆိုလို့ရှိရင်လည်းလောကဥပဒေလောကီဥပဒေနဲ့အရေးကြီးခံရတာပါစိတ်စိတ်ကြီးမှခံရတာတာကွယ်တရားကိုစိတ်တူလေးကိုယ်စားလေးပေါ့လေဖြစ်ရတာတန်တတရားခေါ်ပါတယ် အဲနောက်ဆုံးကတော့ဒုက္ကတိဗျာတဲ့ကိုယ်ကစေတနာကညံ့ထားတော့စေတနာအလိုက်ပါလေအချိန်လေးဆိုင်နေရှိအချိန်လေးဆိုင်နေရှိအချိန်လေးဖြစ်တာအခါလေးဆိုင်နေရှိအခါလေးဖြစ်တာလေအဲဒါဒီစက္ခာနဲ့အကျိုးပဲရပါမကောင်းမကောင်းတဲ့စေတနာကတော့အဲဒုက္ကတိဗျာလို့ခေါ်ရတယ်ဒါအချုပ်ကအဖြစ်ဖြစ်ခံရမယ့်ကြောက်ဖွယ်ပေးတယ်လည်းပဲ ကျန်ကန်နေမှာပြထားတာတော့အများကြီးပါပဲ30လောက်ကျော်ရတယ်အဲ့ဒါလေးတော့မပြောတော့ပါဘူးလူရတော့နေရာပါပဲတော့အဲ့တော့ဒီလိုရှိကိုရိယာနိုင်အောင်သင်နိုင်ပြီဆိုလို့ရှိရင်ကျုပ်ဖွယ်ရသေးတယ်ကတော့စိတ်ကြောက်ရပါပဲလောဘလိုလဲလိုခွာကြတာလည်းရှိပါတယ်မကျေဘူးလိုလဲလိုခွာကြတာလည်းရှိပါတယ်အဲ့ဒါလည်းကိုရိယာတွေပါပဲအဲ့ဒီလိုကိုရိယာတွေဟောတယ်အဲ ကျင့်ပါစေလို့ဆိုတော့ကိုရင်းကကျင်းတယ်ဆိုလို့ရှိရင်ကျောက်ဖွယ်ပြီးလည်းစိတ်တော်ကိုအဲဒါလေးလည်းပါတဲ့အဲမေတ္တာမေတ္တာပို့ရရောက်ပါလေ။ဆောင်းလို့အဝေရာဟွန်တုယမေကိရပါစေဆိုတော့လေအဲဒါစိတ်ပါလက်ပါမေတ္တာထားရပါလေ။ဒီသဘောဆောင်တဲ့အချောက်ကြီးရဲ့ဒီ ဖြစ်ွက်ကိုဟောလေမကြည့်တတ်လို့ရှိရင်မုန်းွက်ကြီးဖြစ်လာတော့ဒေါသကြီးလာတော့တာပဲဒီဒေါသဝင်လာပြီဆိုလို့ရှိရင်မိမိရဲ့အကျိုးစီးပွားလည်းနားလည်းတော့မိမိရဲ့အကျိုးစီးပွားဆိုတာကထိတ်ချုပ်ကိုကိုယ်နဲ့ထိတ်ချုပ်ကိုသိနေကြတာထိတ်ချုပ်ကိုအတိအလင်းပါးကြီးပွားမှုပါလေဒါစီးပွားခေါ်တယ် အဲဒီစီးပွားတွေလည်းလက်သွားတော့တာတကယ်စီးပွားတွေစီးပွားတွေလက်သွားပြီဆိုလို့ရှိရင်ဒီလည်းပဲအကျိုးကျေးဇူးတွေရှိအောင်ဒီဘာလည်းပဲကိုယ့်ရဲ့ရန်ကောက်မှုကြောင့်အကုန်လုံးရှိတဲ့ကိုယ်တော်ပါပဲဒီတော့ဒေါသတွေဖြစ်ရဟာဒီရဲ့ကိုယ်ရဲ့မှာဖြစ်နေတော့ဒီဒေါသဟာမိမိရဲ့ဒေါသဖြစ်နေတော့ဒီရသူပုဂ္ဂိုလ်ဟာ အခြားပုဂ္ဂိုလ်ပေါ်မှာအကျိုးစီးပွားမလိုလားတယ်မလိုလားတဲ့ရာဇဝင်ဖြစ်တယ်ဒီဒေါသဟာလည်းပဲဒေါသမဖြစ်တဲ့ပုဂ္ဂိုလ်ရဲ့အကျိုးစီးပွားလည်းမလိုလားတော့အဲ့ဒါကမှတကယ်အတွင်းကျကျအနိကဆုံးဒီရာဇဝင်ဖြစ်တယ်ဆိုတာဟောလေဒီနာလေးကောင်းကြီးကြတယ်အဲ့ဒီဒေါသအတွင်းရာဇဝင်ကအလုံးရောက်ပြန်ကောင်းတယ်ပုဂ္ဂိုလ်ရာဇဝင်ကတော့တစ်ခါတရားမှရှင်းပါပါလေ ဒီတော့အရေးကြီးတဲ့အတွေ့အကြုံတွေကျင်းပါစေဆိုလို့ရှိရင်ဒီအတွေ့အကြုံတွေကျင်းလို့ရှိရင်ဒီအောင်ကျိုးစားနေလို့ရှိရင်ကိုယ်ကိုယ်ကျိုးကိုယ်စီဝါလည်းလာလည်းစီဝါတွေလည်းဖြစ်လာနိုင်တယ်ကျိုးကျေးဇူးတွေလည်းရှိလာနိုင်တယ်ကိုယ်ရဲ့ຢာတွေလည်းအေးတော့တာကိုယ်ရဲ့ຢာတွေအေးလို့ရှိရင်ကျောက်ဖို့ရဘေးကဘယ်ရလာတော့မလဲဒါကြောင့်မလို့သိပြီးတော့အရေးကကြာရ အဝိဒဟွန်တုယံဘိကိယပါစေဆိုတဲ့မေတ္တာဖို့ဟာဒုလသဘာဝကြပါတယ်ဒီနေရာမှာအထူးသဖြင့်နေရာကတော့ပစ္စကချမ်းသာပါစေချမ်းသာပါစေလို့ဆိုနေပေမဲ့လို့စိတ်ထဲကတော်သေးတာကိုသိကျင်နေလို့ရှိရင်တော့လူလာနေလို့ရှိရင်တော့မေတ္တာလောကဖြစ်ပါဘူး ကိုဖြစ်သကဘာဆင်းရဲအောင်ပြုလုပ်နေရင်လည်းပဲမိတ္တလောကအဖြစ်ဖြစ်တယ်လို့ပြောနိုင်ပါဘူးအကြောင်းရှိတဲ့ခန္ဓာသူတစ်ပါးအများအားဆင်းရဲအောင်ပေါ့ဒီပြောဆိုနေရင်လည်းပဲမေတ္တာပို့နေတယ်လို့ဆိုရင်လည်းမေတ္တာအရှင်ဖြစ်တယ်မဟုတ်သူတစ်ပါးတကယ်ကိုချမ်းသာစေလို့လေမေတ္တာလောကအစစ်ရှိနေရတော့ လူပါအကိုဖြစ်လည်းပဲဆင်းရဲအောင်မလုပ်ရပါဘူးနှုတ်ဖြင့်လည်းပဲဆင်းရဲအောင်မကြောက်ရပါဘူးမေတ္တာကာယကမေတ္တာဝစီကပြီးတော့ပြည့်စုံသွားတာပါပဲစိတ်ရဲ့လက္ခဏာစသည်ကြတဲ့အချက်တွေမှာလည်းစိတ်ကလည်းဟောတိလက္ခဏာမေတ္တာတဘာ တူတယောက်ပေါ်မှာလည်းဖြစ်ဖြစ်အရာပေါ်မှာလည်းဖြစ်ဖြစ်သူတို့ရဲ့အကျိုးစီးပွားလိုလားတဲ့စိတ်သက်သက်နဲ့လိုလားတဲ့သဘောဓမ္မောကမေတ္တာဖြစ်နေတာပါသဒ္ဓါရီဝိလောကမေတ္တာဖြစ်နေရင်သက်သက်နဲ့လည်းမေတ္တာကအာမကောင်းနေပါဘူးအာကောင်းဖို့ဆိုတာကတော့မေတ္တာစိတ်နဲ့ကာယကံမြောက်မေတ္တာစိတ်ရောက်အစီကံမြောက်ဖြစ်ဖို့အရေးကြီးပါတယ် စေတသိက်နဲ့သေကမကိုယ်ကြည့်ဖို့ဆက်ဆံရတယ်။စေတသိက်နဲ့သေကမကိုယ်ကြည့်ဒီဝိချုံအောင်ကိုဆက်ဆံရတယ်။ဒါကြောင့်မေတ္တာရဲ့အကောင်ဆယ်လှုပ်ဆောင်ရပြီးတော့စိတ်ကြည်ဝသံဃာရတ္တာလို့ဆက်ပြထားပါတယ်။ကျိုးစီဝစိတ်တရားလေးကောင်းရင်တက်ပြဖို့ဟုတ်တယ်။ပရမအကျိုးစီဝဖြစ်ထောင်းအောင်ဟောတယ်။အစနိုင်စနိုင်လို့ရပါတယ်။ကိုယ်နဲ့ဒီလို ဆောင်ရပေးခြင်းနှုတ်နဲ့ဆောင်ရပေးခြင်းပေါ့လေအဲ့ဒါလည်းရှိရပါတယ်အဲ့တော့မေတ္တာမလောကရောမေတ္တာကာကမေတ္တာဝစီကရောဒါတွေသုံးပြီးဆိုလို့ရှိရင်နောက်ပိုင်းဘာတွေဖြစ်လာနိုင်လဲဆိုအာဂတဝိညာဉ်ရှိပါတာလားဆိုတာဖြည့်ဝေဖြည့်သွားတာပါပဲဒီရသဘောပေါ်မှာထားရှိတဲ့အကျိုးတွေလည်းဖြည့်တယ်ဘယ်သဘောဘဝတစ်ခုပေါ်မှာထားရှိတဲ့အကျိုးတွေဖြည့်တယ်အကျိုးတွေဖြည့်ပြီးဆိုလို့ရှိရင် မိတ်ဆွေဖြစ်ဖြစ်ပြီးတော့အရှင်ကြီးအကျိုးစီးပွားလိုလားတဲ့မိတ်ဆွေဖြစ်ပြီးတော့အဲဒီလိုအရှင်ကြီးအကျိုးစီးပွားလိုလားတဲ့မိတ်ဆွေကဖြစ်တဲ့သဘောကိုမေတ္တာလို့ခေါ်တာပါပဲ။အဲအတင်းအနိစ္စဆုံးကိလေသာဝေဒယံဒီဖြစ်တယ်ဆိုလို့ရှိရင်အဲဒီကိလေသာယံအတွေ့အကြုံမှာပြင်းမှာ အပြေကပုဂ္ဂိုလ်ရာပုဂ္ဂလဝေရတာဖြစ်လာလို့တွေးရအေးပြီဆိုလို့ရှိရင်အပြင်ကပုဂ္ဂိုလ်ရာလည်းပဲပေကလာနိုင်တော့မလဲတရားမှမလာနိုင်တော့ဘူးဒီတော့အတွေ့ရအေးတရားအေးပါလေအတွေ့ရခင်းပါလေတရားခင်းပါလေလို့မေတ္တာပို့တာဟာမေတ္တာစိတ်နဲ့ပို့တာဟာဒီမနကောင်းပါလေ ဒါကြောင့်ဒီလိုပါအားတကယ်ချမ်းသာစီလိုတဲ့မေတ္တာအစီအမံနဲ့ချမ်းသာပါစေချမ်းသာကြပါစေဆိုတော့လေဒီလိုမေတ္တာမနောကံကိုပြစ်တော်တဲ့အချိန်ခါမျိုးမှာပါခွင့်တာနဲ့ခွင့်တာတိုင်းပွားများနေဖို့လိုပါတယ်ပွားများနေရတာပါပဲဘယ်လိုနေသားတဲ့နေလေးပေါ့လေပွားများနေရတာပါပဲ သူအသိသူဘာနဲ့စပ်ပြီးပြောเสียရှိရှိတဲ့အခါမျိုးဟောတယ်။ပြုလုပ်เสียရှိတဲ့အခါမျိုးဟာချမ်းသာပါစေချမ်းသာပါစေဆိုတော့လေးလေးနက်နက်သူလုံးသိဖို့လိုရတယ်။အဲဒီလိုမေတ္တာလောကနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ကိုအတူနေတဲ့သူတွေကဟောတယ်။မျက်မှောက်ပါရောမျက်ွယ်ပါရော အဲဒါအမြဲတမ်းတရိယာဤတတ်ပါလေအဲဒါသရဏိယဓမ္မပဲခွင့်တင်နိုင်ဒီဝုံရသာဒီလိုမေတ္တာစိတ်မထားနိုင်ဘူးလေလို့တနေ့သုံးကာလောက်တနေ့သုံးကာဆိုတာစာရဲ့အဆိုဆိုလို့ရှိရင်တော့လူတစ်ချက်စာလို့ပြထားပါတယ်။နောမရဲ့လူတာကိုတစ်ချိန်ခံပြီးတော့ တွေးချလိုက်ချိန်လေးပေါ့။ပါချာလဲ7မိနစ်တောင်ရှိပါဘူးစက္ကန့်ပိုင်းလောက်ပဲရှိပါလား။အဲဒီအချိန်လေးတော့တနေ့သုံးကမေတ္တာပွားနိုင်လို့ရှိရင်သံဃာများမှာပြတ်တယ်သာဝိတ္တနိကမှာမြတ်စွာဘုရားကိုယ်ခေါ်တာ။သမီးချက်ဦးကြီးတွေလည်းချက်ပြုတ်ပြီးတော့ဗောလေလူကံပုဂ္ဂိုလ်ကြီးတနေ့သုံးချိန်သုံးချိန်ကျွေးတယ် ဖြည့်ပြီးပေးတာပါလေဒီအိုးတရားပေါ့လေတိုးရတော့မဟုတ်ဘူးအဲ့ဒါလိုအိုးကြီးတွေနဲ့အိုးတရားချက်ပြုတ်ပြီးတော့ပေါ့လေကျွေးတဲ့ဘိုးရသူကလည်းဒီနေ့သုံးစီအိုးတရားအိုးတရားကျွေးတဲ့အလူဒါနတဲ့တခါတခါမှာနှုတ်တိမြစ်စာလောက်ကိုသုံးကံလောက်မြစ်တာပွားရတာက တာလုံရဲ့အကျိုးရှိတယ်ဆိုတဲ့အကြောင်းဟောထားတာသိရှိပါတယ်မှာတွန်းကောင်းပါတယ်မှာဒီနေ့ဆုံးကအိုးတရားဖြင့်ချစ်ကဆံနဲ့ကျွေးလူခြင်းနဲ့မရင်းစင်စစ်လုပ်တည်ရတာချိန်ကောင်းလာပြစိတ်တော်ပွားများကျွေးကြည့်မှသည်မြတ်စွာဘုရားမိကုန်းကြီးမြတ်စွာဘုရားကိုဟောခဲ့တာအဲ့ဒါကောင်းပါတယ်မှာဒီတော့ဘာမှကြောက်ပါတော့အရေးတရတာမဟုတ်ခဲ့တဲ့ မေတ္တာလေးဒီနေ့သုံးခါလောက်ပွားရင်အလူဒါနကြီးကြီးရဲ့ပြုရတာလည်းသာလုံးကြီးအကျိုးရှိတယ်ဆိုတော့ပါပါကုန်ကြစီမရှိတော့သက်တောင့်တဲ့ပါလေးနဲ့ကြီးကြီးစီရအဲ့ဒါလေးသာဖို့လည်းလိုရတယ်ဒီလိုမေတ္တာမနောကနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုအတူနေဖို့တဲ့ပုဂ္ဂိုလ်တွေကပေါ့မြင်းမြောက်မျက်မှောက်မျက်ခွယ်နှစ်ဌာနလုံးပါပေါ့လေ အမြဲတတိယသံတနေရဆိုတဲ့ကောကဒီပုဂ္ဂိုလ်ဟာမေတ္တာပွားတဲ့ပုဂ္ဂိုလ်ဟာစိတ်ကြီးစီလို့ဉာဏ်လို့ခံရပြီဆိုတဲ့သဘောသိရပါတယ်။အဲဒါပြည့်ရကရဏလို့ဖြစ်သွားပါတယ်။အဲဒီပုဂ္ဂိုလ်ဟာယုံကြည်ခြင်းလေးစားခြင်းခိစိတ်ခံရခြင်းလည်းပဲခံရပါပြီ။စိတ်ဓာတ်ပေါ်တဲ့သဘောကအဲဒီလိုလေးထားပြီးရအောင်ပြုလုပ်တတ်ပါတယ်။ ဒီနည်းနဲ့ပဲမေတ္တာအကျိုးစီးတတ်တယ်ဟောဒီဖြစ်နေလို့ရှိရင်ပြည်လဲပြီးတော့အဲဒီလိုပုဂ္ဂိုလ်လေဒီကောင်ကြီးကွဲပြားခြင်းမရှိဘဲနဲ့ဟောဒီအဲဒါဒီညွတ်နေတာပါပဲအမှန်ကောင်းတဲ့တရားပါပဲအကြောင်းနဲ့ဆောက်ရှားကဆက်လက်ပြီးတော့ဒီတရားဟာဒီလိုဒီလိုအရေးကြီးရှိပြီးတော့ဒီလိုအကျိုးရရပါလေဆိုတော့ဟောဒီဆက်လက်ပြီးတော့ခေါ်ထားပါတယ် ဒီဥဒ္ဒရနိကေမှာမေတ္တာအကျိုးစက်တမျိုးတော့ပြထားပါတယ်ကွာပထမကျိုးကတော့သုခံသုတိကျမ်းစာကအိယတတိဒုတိယကျိုးကတော့သုခံပဝံတတိကျမ်းစာကနုရကတိတတိယကျိုးကတော့နပဝကသုရိလံပတ္တိသို့ရတဲ့အိမ်မက်ကြီးအိမ်မက်ကြီးကလည်းဘုရားကောင်းတဲ့အိမ်မက်ကြီးပါလေ ဒီလိုနဲ့ပတ်သက်တဲ့အရှိမရှိပါလိမ့်မယ်။ဒါမနုဿနာပြီးရောတိလူများရဲ့ချစ်ခင်လေးစားမြန်လို့ရတဲ့ခါတည်းအမနုဿနာပြီးရောဟောတိလူဝတ္တဝအခြားလက်ရှိသိက္ခာလေးအဲ့ဒါရဲ့ချစ်ခင်ရတဲ့ခါတည်းဒီဝတ္တနာတဲ့ခါဒီလက်တရားလေးဆောက်ရှောက်တတ်တယ်။လာသအဂိဝဝိသံဝသတ္ထဝကမတိမိဘ စိတ်လေးလက်လက်သေးလည်းပဲမကြောက်တာမသိတတ်ပါဘူးတဲ့။ဒါသူ့တန်ကိုစိတ်ကြံသွားရည်ဒီသွားရည်လည်းဉာဏ်နဲ့ရောက်နေတဲ့စိတ်ဉာဏ်နဲ့ရှိနေတတ်တယ်။ဒုက္ခဝန္တဝိပ္ပစီတိမျက်နှာလည်းပဲကြီးကြီးလေးလေးဖြစ်တတ်တယ်လို့ဆိုပါရစေ။ဒါဒီကံမှာလည်းအသမုလောကလံကြောတိမတိမဝေပဲနဲ့ တကယ်စိတ်ကြော်နေသလားသိရလောက်ပါလေမတူဘူးနဲ့သိရတတ်တယ်ဥပရိမပရိဝိသံတော်ပရမလောကုဘဘောဟောတိတရားတွေဒီဘဝမှာအားထုတ်လို့ယဟန္တာမဖြစ်သေးဘူးဆိုရင်အရိယာအရှင်ဘုရားသိသိကြောင်တော်မှာဒီစာအရှိန်နဲ့ဇမပြေသာကဘာနဲ့ရှိပြီးတော့တက်တန်းရှိတဲ့နေရာတတ်တယ် အဲ့ဒီလိုရကြအရှင်စတိယုတ်ပြထားပါတယ်အဲ့ဒီရကြစတိယုတ်ကိုကြီးကိုကြီးရှင်းလင်းကြရမယ်ဆိုလို့ရှိရင်အနာကြီးရဆရာကောင်းပါတယ်ဒီနေ့ကတော့ဒီလောက်ကောင်းစီနေတော့ပဲကြောင်းနေမှာပါပဲနောက်နေ့ကြာမှဆက်လက်ပြီးတော့ဒီတမနောကအကြောင်းကြည့်ကြပါဦးမယ်ဒီ slide ကြည့်တော့တာလည်းတွေ့ကြပါဦး